ယူတဝတ္ထုအခန်းကြီး1အငယ်1မှ9တရားသူကြီးအုပ်ဆိုးသောကာလတယံယောအခါဣဒရေလပြည်၌အစာအာဟာရခေါင်းပါ၍ယူဒပြည်ဘဲလင်မြို့သားတယောက်သည်မယားနှင့်သားနှစ်ယောက်ပါလျက်မောဘပြည်၌တဲခုခြင်းဟံတွား၏ထိုသူ၏အမိကားအေလိမလက်မယားအမိကားနောမိသားနှစ်ယောက်အမိကားမဟာလုံနှင့် ခိလျုန်သည်သူတို့သည်ယူဒပြည်ဘဲလင်မြို့ဧဖရအယတ်သားဖြစ်လျက်မောဘပြည်သို့တွား၍နေကြ၏နောမီ၏ခင်မွန်းအေလိမလက်သည်တည်၍မယားနှင့် သားနှစ်ယောက်တို့သည်ကြံရစ်ကြ၏သားတို့သည်မောဘပြည်သူ အောရဖတ်နှင့်ယူဒအမည်ရှိသော မိမနှစ်ယောက်တို့နှင့်စုံဖက်ခြင်းကိုပြု၍ထိုပြည်မှာဆယ်နှစ်ခန့်မြနေပြီးမှထိုသားနှစ်ယောက် မဟာလုံနှင့်ခိလျုန်တို့သည်သေ၍နောမိသည်သားမရှိ၊ခင်ပွန်းလည်းမရှိ၊ကျန်ရစ်လေ၏။တဖန်ထာဝရဘုရားသည်မိမိလူတို့ကို အကြည့်အရှုကြွ၍မုန့်ကို ပေးသနားတော်မူကြောင်းကို ထိုမိန်းမသည် မောဘပြည်၌ကြားသောအခါ၊မောဘပြည်မှ ပြန်သွားမည်ဟုချွေးမနှစ်ယောက်နှင့်အတူထ၍ တဲခိုရာရက်ကထွက်ပြီးလျှင်ယူဒပြည်သို့ရောက်လိုသောငါသွားကြ၏တို့ရာတွင်ချွေးမနှောက်တို့အားတင်တို့သည်ကိုအမိအိမ်သို့ပြန်သွားကြလော့တေလွန်သောသူ၌၎င်းငါ၌၎င်းဂျေစုပြုသည်နှင့်ညီသာရဖျားသည်တင်တို့၌ဂျေစုပြုတော်မူပါစေသောတင်တို့နှစ်ယောက်သည်နောက်ရသောလင်းအိမ် ချမ်းသာစွာနေရမည်အကြောင်းထာဝရဘုရားကယ်မတနာတော်မူပါစေသောဟုဆိုလျက်သူတို့ကိုနမ်းလေ၏သူတို့သည်လည်းအတန်ကိုလွှင့်၍ငိုကြွေးလျက်အကယ်စင်စစ်အကျွန်ုပ်တို့သည်ကိုရိုနှင့်အတူကိုရို၏အမျိုးထံသို့လိုက်သွားပါမည်ဟုဆိုကြ၏လောမီကလည်းငါသမီးတို့ပြန်သွားကြလော့ငါနှင့်အတူအဘယ်ကြောင့်လိုက်ရမည်နည်းတင်တို့လင်ရှာဖို့ ငါ၏ဝမ်း၌သားရှိသေးသလောငါသမီးတို့ပြန်သွားကြလော့ငါသည်အသက်ရွယ်လွန်၍လင်နှင့်မနေသင့်သို့မဟုတ်မျော်လင့်စရာရှိသေးသည်ဟုငါဆိုလင်၎င်းယနေ့ညမှာလင်နေလင်၎င်းသားတို့ကိုလည်းဖွားမြင်လင်၎င်းထိုသားတို့သည်ကြီးပွားသည့်တိုင်အောင်ငတ်နေပြီလောလင်မနေဘဲသူတို့ကိုမျော်လင့်လိမ့်မည်လောငါသမီးတို့ထိုတို့မဖြစ်ရသာဝရဖျားလက်တော်သည်ငါ၌ ကန့်လန့်ရှိသည်ကိုသင်တို့အတွက်ငါအလွန်ကြင်နာသောစိတ်ရှိသည်ဟု ဆိုလေသော်၊သူတို့သည်တဖန်အသံကိုလွှင့်၍ငိုကြွေးကြ၏။ထိုအခါဩရပသည်ယောက္ခမကိုနမ်း၍မိမိအမျိုးသားတို့ထံသို့ ပြန်သွား၏။ယုဒမူကား၊ယောက္ခမ၌မှီဝဲဆည်းကပ်လျက်နေသေး၏။နောမိကလည်း၊ တင့်အမသည်အမျိုးသားရင်းဖျားရင်းတို့ထံသို့ပြန်သွားပြီ။အမနောက်သို့လိုက်သွားပါဟုဆိုသော်၊ယုဒက၊ကျွန်မသည်ကိုယ်တော်ကိုမစွန့်ပါရစေနှင့်။နောက်တော်သို့မလိုက်ဘဲပြန်သွားစေခြင်းငှါမပြုပါနှင့်။ကိုယ်တော်သွားလေရာရာသို့ကျွန်မလိုက်ပါမည်။ကိုယ်တော်အိပ်လေရာရာ၌ကျွန်မအိပ်ပါမည်။ကိုယ်တော်အမျိုးသည်ကျွန်မအမျိုး ကိုရောဖျားသည်ကျမဖျားဖြစ်ပါစေကိုရောတရားအရ၌ကျမတည်၍တင်းကြိုခံပါမည်တည်ခြင်းမှတပါအခြားသောအမှုကြောင့်ကိုရောနှင့်ကျမကွာလင်သာရဖျားသည်ကျမ၌ထိုမြတ်မက ပြုတော်မူပါစေသောဟု ပြန်ဆို၏ယုဒသည်လိုက်ချင်းငါခိုင်ခန့်သောစိတ်ရှိသည်ကိုနောမိသည်တိမြင်သောတိတ်ဆိတ်စွာနေလေ၏ထိုသူနှစ်ယောက်တို့သည်ခရီးသွား၍ ဘဲလင်မြို့သို့ရောက်သောအခါတမျိုးလုံးအုပ်အုပ်ကျက်ကျက်ဖြစ်၍ဤသူကားနောမိဟုတ်တလောဟုမေးကြ၏သူကလည်းနောမိဟု၍မခေါ်ပါနှင့်မာရဟု၍ခေါ်ပါနန္ဒတကုရှင်သည်ငါအားအလွန်ခါသောအရာကိုပေးတော်မူပြီးငါသည်ကြွယ်ဝပြည့်စုံလျက်ထွက်သွား၏ယခုမူကားဆင်းရဲလျက်တကူဒီရှိမှသာရဖျားသည်ငါကို ပို့ပြန်တော်မူပြီး ထာဝရဘုရားသည်ငါ့ကိုနှိမ့်ချ၍၊အနန္တတန်ခိုးရှင်သည်ငါ့ကိုဆင်းရဲစေတော်မူသည်ဖြစ်၍၊နောမိအမည်ဖြင့်အဘယ်ကြောင့်ငါ့ကိုခေါ်ကြသနည်းဟုပြန်ပြော၏။ထိုသို့မောဘပြည်မှ လိုက်လာသော မောဘပြည်သူချွေးမရုသနှင့်အတူနောမိသည်ပြန်လာ၍၊မုယောစပါးကို ရိတ်စကာလ၌ဗက်လင်မြို့သို့ ရောက်ကြ၏။